အခန်းကြီး30အငယ်1မှ9ဒါဝိဒ်သည်အိမ်တော်ကိုတန်ရှင်းစေသောအခါအတန်ညှိ၍ဆိုသောဆာလံအိုထာဝရဘုရားကိုရောကိုအကျွန်ုပ်ချီးမွမ်းပါမည်အကျွန်ုပ်ကိုဆယ်နှုတ်တော်မူ၏ရန်သူတို့သည်အကျွန်ုပ်အကြောင်းကြောင့်ဝမ်းမြောက်ရသောအခွင့်ကို ပေးတော်မမူအိုအကျွန်ုပ်၏ဘုရားသခင်ထာဝရဘုရားအကျွန်ုပ်သည် ကိုရောကိုအော်ဟစ်၍ကိုရောသည်ချမ်းသာပေးတော်မူ၏ ။အိုထာဝရဘုရား၊ကိုယ်တော်သည်အကျွန်ုပ်၏ဝိညာဉ်ကိုမရဏာနိုင်ငံထဲကနှုတ်ယူတော်မူပြီ။သင်္ချိုင်းတွင်းထဲသို့မဆင်းစေဘဲအကျွန်ုပ်ကို အသက်ချမ်းသာပေးတော်မူပြီ။ထာဝရဘုရား၏သန့်ရှင်းသူတို့၊ထာဝရဘုရားကိုထောမနာသီချင်းဆိုကြလော့။သန့်ရှင်းသောနာမတော်ကိုချီးမွမ်းကြလော့။အမျက်တော်သည်ခဏထွက်၏။ကျေးဇူးတော်မူကားတသက်လုံးတည်၏ ညဦးရ၌ငိုကြွေးခြင်းသည်လာ၍တည်းခို၏။နံနက်ရ၌ကား၊သီချင်းဆိုရသောအခွင့်ရှိ၏။ငါသည်လှုပ်ရှားခြင်းနှင့်အစဉ်ကင်းလွတ်လိမ့်မည်ဟု ကောင်းစားစဉ်အခါအကျွန်ုပ်အောက်မေ့ပါ၏။အိုထာဝရဘုရား၊ကျေးဇူးတော်အားဖြင့်သာအကျွန်ုပ်၏တောင်သည်ခိုင်ခံ့မြဲမြံပါ၏ မျက်နှာလွှဲတော်မူသောအခါဆင်းရဲခြင်းသို့ရောက်ပါ၏။အိုထာဝရဘုရားအကျွန်ုပ်သည်အသက်ဆုံး၍တင်းကြိုင်းတွင်တည်းသို့ဆင်းလျင်အဘယ်အကျိုးရှိပါအနည်း။မြေမုန်သည်ကိုရော့ကိုချီးမွမ်းပါမည်လော။တစ္ဆာတော်ကိုဖော်ပြပါမည်လော။အိုထာဝရဘုရားနားထောင်၍ကယ်မတနာတော်မူပါ။အိုထာဝရဘုရားအကျွန်ုပ်ကိုစောင့်မတော်မူပါဟုကိုရော့ကိုအကျွန်ုပ်အော်ဟစ်၍ထာဝရဘုရားကိုတောင်းလျှောက်ပါ၏ ထိုအခါအကျွန်ုပ်ညည်းတွားမြည်တမ်းခြင်းကိုကန့်ခုန်ခြင်းဖြစ်စေတော်မူ၏အကျွန်ုပ်ဝတ်သောရှော်တေအဝတ်ကိုချွတ်၍ဝမ်းမြောက်ခြင်းကပန်းနှင့်စီးတော်မူ၏တို့ဖြစ်၍အကျွန်ုပ်၏ဝိညာဉ်သည်တိတ်ဆိတ်စွာမနေကိုရော့ကိုတည်ခြင်းဆိုပါမည်။အိုကျွန်ုပ်၏ဖျားသခင်သာရဖျားကျေးဇူးတော်ကိုအစဉ်အမြဲချီးမွမ်းပါမည်။